ပရိဒနိကေတက္ကတဝကတန်ယုဣသရကဏသုတ်တံထုတ်ပြီးတော့သမဏနတအကြောင်းထက်သွင်းပြီးတော့ကျမ်းဂန်ရှိတဲ့အတိုင်းဘုရင်ရပြတ်သွားပါတယ်။အဲဒီပုဂ္ဂိုလ်ဟာလူပြည်လောကနေစဉ်ကာလကယဟန်ဘဝနဲ့အရတ္တဖို့ပေါ့ပြောင်းရည်ရှိရှိပြီးတော့ ဝအပြတ်ဘဝပြတ်ဘောဆိုပြီးတော့ဒီလိုရည်ချက်နဲ့ပြင်းထန်တာအထုတ်အစာပြတ်တာနဲ့မလို့ဒီမှန်းနဲ့ပန်းပန်းတိုင်မြောက်ခဲနဲ့နှက်ပြေရောက်သွားတာဒီရတော့အလားတဘူပေါက်ပဲဒါပေမဲ့သူရတာကတော့ကာမဂုဏ်ပေါ်တဲ့နေရာဌာနရတယ်ဆိုတော့သူ့အထင်နဲ့မကပ်ရင်သူ့စိတ်ထဲမှာတော့နည်းနည်းလေးမှကျဉ်းလာမှာမဟုတ်ပါဘူးလက်တဘူပေါက်မရသမျှတော့ အခြားလောကီစိတ်ချမ်းသာတွေအထင်တမျိုးဖြစ်မှာပါပဲဒါသိကြပါတယ်ဥပမာအားဖြင့်ဒေါ်လာတစ်ထောင်ရလို့တဲ့ပုဂ္ဂိုလ်ဟာဒေါ်လာတစ်ထောင်ရရှိရေးအတွက်သူ့မှာအရေးချင်းလည်းပဲရှိနေပါတယ်ရှိတဲ့လျောက်လည်းပဲဒေါ်လာတစ်ထောင်ရရှိဖို့ကြိုးစားတယ်ဒါပေမဲ့လို့အကြောင်းအားလျော်စွာသူ့တောင်းတရားမပြည့်လို့ဒေါ်လာတစ်ထောင်မရပဲနဲ့တရားလောက်90လောက်ရတယ်ဆိုရင် နည်းနည်းမှကျေနပ်မှာမဟုတ်ဘူးဒီလိုမကျေနပ်တာဟာသူလှုပ်အားပေးသလောက်ရရှိတဲ့ဒေါ်လာ90နဲ့တရားပေါ်မှာအချင်းချင်းသေးတာမဟုတ်ပါဘူးသူကမျှော်မှန်းထားတာတစ်ထောင်မျှော်မှန်းထားတာသူ့အရင်ချင်းကိုလည်းသူကနားလည်ထားတယ်နားလည်ထားတော့ဒီလောက်ရတော့ရတဲ့အပေါ်မှာအချင်းချင်းသေးတာမဟုတ်ဘဲနဲ့သူ့ကိုယ်သူမကျေနပ်ဒါပဲအားမရအဲ့ဒီသဘောအဲ့ဒီလိုအနေနဲ့ပြောတာပါဒါမှမဟုတ်ဒီလောက်ပြောစရာကောင်းတဲ့မနာချောမောလှပါတယ်နတ်သမီးတွေအဲ လက်သမီးတွေဆိုတဲ့အနေနဲ့မဟုတ်ခဲနဲ့ဘလူးမတွေလို့ဒီလိုစိတ်ထဲစိတ်ထဲထင်တဲ့အတိုင်းပြောတာဒီလောက်ပြောစရာကောင်းတဲ့နတ်ပြည်ကြီးကိုလည်းပဲတရားသမားတွေအနေနဲ့ဆိုလို့ရှိရင်တော့အမနာစိတ်တွေးဝေရှုပ်ထွေးစရာကောင်းတယ်နန္ဒနာနန္ဒမောလို့ဒီလိုမသုံးမဲနဲ့မောဟနာလို့ဒီလိုပြောင်းပြန်သုံးတာဒါသဘာဝကျပါတယ်ပြီးတော့တရားလေးကြည့်တဲ့ပုဂ္ဂိုလ်ဟာသုရာဉာဏ်ဓာတ် အဲလောကီလူမှုကိစ္စတွေချွတ်ချက်ခတ်နေတဲ့နေရာရောက်သွားမယ်ဆိုရင်သူ့ရဲ့စိတ်ထားဘယ်လိုဖြစ်သွားမလဲဆိုတာတရားတော်တော်လေးအခြေချကြအထောက်ထားတဲ့ပုဂ္ဂိုလ်တွေသာနာစဉ်းစားကြည့်လို့ရှိရင်ဒီအကောင်းသဘောပေါက်ပါပါပဲအဲ့ဒါလေးမဆိုထားနဲ့အခုတရားထိုင်တဲ့ဓမ္မယုံတွင်းမှာပဲကိုကယူသေးသေးနဲ့ပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှုလို့ စိတ်တည်ငြိမ်မှုရသွားတဲ့အခါဘေးကကိုယ်အနီးပါးကပေါ့လေအတန်လေးတွေပေါ့လေအဝတ်တန်လေးတွေသွားတဲ့အခါမှာခြေတန်ခြေတန်လေးတွေစသည်ပဲတလောက်ကြားရင်ပဲဘလောက်အနှောက်အယှက်ဖြစ်တယ်လဲဆိုတာသိကြည့်ချက်ချင်းပဲတခါတည်းသူ မကြည်မနှက်ဖြစ်သွားတာလေဒါကြည့်ပေါ့ဟိုပုဂ္ဂိုလ်ကအရတ္တဖို့ပေါ်ရရှိရေးအတွက်ရည်ညွှန်ပြီးတော့အထုတ်တာပါ ခုဘုန်းကြီးတို့ယောဂီတွေကအဲ့ဒီလောက်ညီမတဲ့ပုဂ္ဂိုလ်ပါရင်လည်းပါမှာပါပဲဘုသူတ္တဖြစ်အနေနဲ့အတုတဲ့ပုဂ္ဂိုလ်တွေလည်းပဲပါရင်လည်းပါမှာပါပဲဒါပေမဲ့လို့နားလည်မှုချင်းတူတာကတော့စိတ်တည်ငြိမ်မှုနဲ့ဒီထဲကအမှန်တရားတွေသိဖို့ရသိဖို့သမာဓိပညာတရားတွေရှိရေးမှာစိတ်ငြိမ်မှုဟာတကယ်လိုအပ်တယ်ဆိုတာပေါ့အတိအကျတော့တူလိုက်ပါဘုန်းကြီးကအခုယောဂီတွေတရားသိနေတာသိပါတယ် ယောဂီကြီးပြောကြပါတယ်သူတို့အိတ်ခမ်းထဲမှာထိုင်ကြရစီဘာဖြစ်လို့အတန်ကြီးလို့ပါဒီနေ့တော့ယောဂီတယောက်ခွန်ကြီးကိုလျှောက်ပါသေးတယ်ဘာဖြစ်လို့လို့လို့ဒီနေ့အတန်လေးတွေကမြည်တယ်သူ့နေရာထိုင်ကြရစီခွန်ကြီးကတော့သူ့နေရာထိုင်ပါလို့တော့မပြောပါဘူးသမာဓိပညာဖြစ်တဲ့နေရာဟာဒါအစဉ်ပြေတာပဲလို့ပြင့်တော်လိုအပ်တယ်လို့ထိုင်နိုင်ပါတယ်လို့ဒီလိုဖြေလိုက်ပါတယ် တချို့အမှကောင်းတဲ့ယောဂီတွေဆိုရင်သူ့နေရာသူထိုင်နေကြတယ်ဒါပေမဲ့လို့စံပြအနေနဲ့ဒီမှာပဲလာပြီးတော့ထိုင်ပါလို့ဘုန်းကြီးကသူတို့ကိုအားပေးပါတယ်ဟောအဲ့လိုတော့ရှိပါတယ်တော့ဒါလောက်ကျမ်းနေတာလေးတော့မှသူတို့ဟာဘုန်းကြီးတွေလာပြီးတော့တောင်းဆိုကြတာလေးရှိပါတယ်ဘာမှပြစ်ထန်နေတာမဟုတ်ပါဘူးသူဟာလူပြရနေပြီးတော့နတ်ပြည်ရောက်ပွားချသွားတယ်လို့ဆိုမယ်လို့ တရားသူတိစိတ်ကလေးဖြစ်တာလည်းပဲဟိုမှာပရိတ္တိဆိုတာဖြစ်တာပဲစက္ကန့်ပိုင်းလေးတွင်ရောက်သွားတာပဲပြီးတော့သူဟာအရိယာမဖြစ်ပြီးတကယ်ကိန်းတွေပေါ့လေဖို့အကျုပ်ပေးနိုင်တဲ့တရားပေါ်မှာစိတ်အများအားညှဉ်းကမ်းပြီးတော့ထားတာဖြစ်တော့သူထင်တဲ့အတိုင်းမဖြစ်တော့နတ်သမီးတွေအလိုမလိုက်နိုင်ဘူးအလိုမလိုက်နိုင်တော့သူတို့ကိုလူမှုရေးရပေါ့လေချိုးသားတာပြောနေတော့ဘူး ဘလူးမတစုပဲလို့ဒီလိုပဲပြောတယ်ပြီးတော့အမှန်တပြောစရာကောင်းတဲ့နှလုံးဥယျာဉ်ကြီးကလည်းပဲစိတ်ကိုတွေးဝေစေတတ်တဲ့တရားနှောက်ချက်ပြီးတတ်တဲ့မောဟနာမောဟနာပဲလို့ဒီလိုပြောတာဟာသိတဲ့ဘာဝကြပါတယ်။အမှန်ကတော့ဒီလိုပြောရတာဟာဘုံဌာနကိုလည်းပဲနှိမ့်ချတာမဟုတ်ပါဘူး။အဲဒီဘုံဌာနမှာရောက်နေနေတဲ့နတ်သမီးတွေကိုလည်းပဲနှိမ့်ချတာမဟုတ်ပါဘူး။တရားကိုအလေးပြုတော့ ကိုယ့်ကိုယ်ကိုလေးစားတဲ့အနေနဲ့သူတို့အလိုမလိုက်ခြင်းလို့ပြောတယ်ဆိုတာကျန်ကများမှာဖြေရှင်းထားပါတယ်အဲဒီလိုအကျဉ်းချမိနေတော့မြတ်စွာဘုရားကိုလျှောက်ထားပါတယ်ကထာယတရာဘဝိသတိဆိုတော့อืมပြီးလို့ကင်းရာအဲကျင့်လန်းစဉ်အမှန်ပါပါလေအဲ့ဒီဘေးလုကင်းတဲ့နေရာကိုတပည့်တော်ရောက်လိုပါတယ်ဖရာလို့ ဆိုလိုတာကတော့သူမှန်တာကရဟနာဖြစ်တဲ့ဒီမှန်တာပဲအဲ့ဒီအရဟတမေရဲ့အနည်းဆုံးအကြောင်းဖြစ်တဲ့ဝိပဿနာတရားဟောပြတော်မူပါလို့ဒီလိုမြတ်စွာဘုရားကိုဖြောက်ထားတဲ့သဘောပါဒီကံမှာမြတ်စွာဘုရားကအော်ဒီနတ္တဟာကိလေသာတွေအတော်ဖောင်းပါအောင်ကိလေသာတွေအပြုတ်တက်အောင်အပြုတ်သွားအောင်ပေါ့လေ တကယ်အားထုတ်လို့တဲ့နတ်သားပဲသူရဲ့အခြေအနေဘယ်လိုနေပါလိမ့်တယ်ဘယ်လိုနေပါလိမ့်လို့စဉ်းရင်ကြည့်တဲ့အခါမှာမိမိရဲ့သာသနာတော်မှာယဟန်ဖြစ်ခံယူပြီးတော့အကျင့်လွန်လို့နတ်ပြည်လောကမှာဖြစ်သွားတဲ့နတ်သားပဲယနေ့အထိလည်းပဲသူ့မှာသီလတွေမပြည့်စည်သေးပဲနဲ့ဒီကို ရောက်လာတာပဲလို့ဆင်ញင်ဆင်ញင်နေတော်မူပါတယ်ဒီလိုမြတ်စွာဘုရားက ဥจิဝနာမသောမေကောအပယနာမသာတိသာသာအလုတ်ကြီးတရားဆက်ပြီးတော့ပြေးပါရဲ့နတ်သားတဲ့တင်လူပြည်လောကမှာရားဘွားနဲ့နေခဲ့ခြင်းကဘာဖျက်ညှင်ကြတဲ့အတိုင်းအထုတ်တဲ့အကျင့်လမ်းစဉ်သာတင့်အတွေ့ဘေးကင်းရာဌာနရောက်ဖို့လမ်းဖြောင်ကြီးပဲအဲ့လမ်းဖြောင်ကြီးတိုင်းလျှောက်လို့ရှိရင်ဘေးကင်းတဲ့အပယခေါ်တဲ့နိဗ္ဗာန်ဧကမုတ်ချရောက်မှာပဲဆိုတာ ပထမစပြီးတော့တရားပေးပါတယ်ဒီနေရာဌာနမှာမြတ်စွာဘုရားတရားပေးပုံကတမှုထူးခြားနေပါတယ်တကယ်လို့လူပြည်လောကကတရားထုတ်လို့တဲ့ပုဂ္ဂိုလ်မြတ်စွာဘုရားထာမောက်ချိတ်ကရင်ဒီလကစဟောမှာပဲနောက်တမာတိကျင့်ကိုဟောမှာပဲနောက်ပညာကျင့်ကိုအခြေခံအနေနဲ့ဆိုလို့ရှိရင်ကမ္မတက္ကတာတမာတိတိရှိဖို့ဆိုတာဒီလိုစဟောမှာပဲဥဒ္ဓမနာတဟောတာ တင်တုပြည်လောကကအထုရှင်ကအထုခဲ့တဲ့အကျင့်လမ်းစဉ်ပဲဆိုတာပေါ့လေတူတူလေးနဲ့ကျွန်တော်ပြောတာဒါသိထူးဆန်းတာပေါ့သဘောကတော့မြတ်စွာဘုရားတို့မြည်ဒီမှာတရားအလေးကျင့်မရှိဘူးသေးတဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်ကိုပကြီးပညာသင်တဲ့အခါမှာသုတ်တန်တော်မှာမကင်တသေးတဲ့ပုဂ္ဂိုလ်ပထမဆုံးပကြီးကကြနောက်ခံပေါ်လို့ဒီမှာပြရတယ်ဒါမှသဘာဝကျတာ မြတ်စွာဘုရားဟာလည်းပဲဒီတိုင်းပဲဘာမှအာမတုပုသေးတဲ့ပုဂ္ဂိုလ်ဆိုရင်တော့ခုနပြောခဲ့တဲ့အတိုင်းပထမသီလပြည့်စုံအောင်လုပ်နောက်စိတ်တည်ငြိမ်အောင်တမာတိဖြင့်နောက်မှတစ်ခါတဲ့ပညာဘာဝနာအဲ့ဒီလိုတမာတိလတမာတိပညာအချင်းချင်းလုံးရဲ့မှာဒီလိုချင်းလုံးချင်းရရနိုင်တဲ့အကျိုးတွေကိုသိနာနေတဲ့ကာမတက္ကတာတမာတိတိရှိပါဆိုတာပေါ့လေရှင်းကဟောပြောလို့ရှိပါတယ်ခုဒီယဟန်ကတော့တကယ်လက်တွေ့သက်သာပြဆုဆုံးမတဲ့အတိုင်းအထုတဲ့ကာကပုဂ္ဂိုလ်ပေါ့လေ ကာရကပုဂ္ဂိုလ်ဖြစ်နေတော့အရတ္တဖို့ရဲ့အနည်းဆုံးအကြောင်းပေါ့လေအရတ္တဖို့ရခြင်းအကြောင်းဥပဒနာတရားကိုပဲဆက်လက်ပြီးခေါ်တာဒီနေ့မြတ်စွာဘုရားဟောတဲ့တရားဒေသနာလေးကိုပဲချုပ်ပြီးတော့ပြောပြရစီနောက်နေ့ကျမှတစ်ခုချင်းတစ်ခုချင်းလုပ်ငန်းရှင်တွေထည့်သွင်းပြီးတော့ရှင်းပါမယ်မြတ်စွာဘုရားဆက်လက်ပြီးတော့မိတ်ရှိပါတယ်ရထောအကုဇဏောနာမဓမ္မကျက်ကြီးဆံယူတော်တယ်နတ်သားတဲ့အခု မဂ္ဂင်7ပါးအကျင့်တရားဟာဘေးမဲ့ရာဖြစ်တဲ့နိဗ္ဗာန်ကိုပွားဖို့ရာယထာကြီးပဲအဲ့ဒီယထာကြီးဟာအသမမီဘူးတဲ့လောကမှာယထာတွေမော်တော်ကားတွေဆိုတာတန်တလောက်ပဲရှိလို့ရတာဒါတော့ဝင်ရုပ်မှာလည်းပဲရှိမရှိလို့ရှိရင်အတန်ကြီးရဲ့လူတွေများများတက်ရှိလို့ရှိရင်လည်းပဲတကြွကြွနဲ့အတန်ကြီးတာပဲသူငါဖျက်တီထောင်ထားတဲ့မဂ္ဂင်7ပါးယထာကြီးကတော့ ဘလောက်ပဲလူတွေစီးစီးအတမမီဘူးတဲ့တရားတော်တော်မှာဆိုလို့ရှိရင်ထောင်နဲ့တောင်းနဲ့သိန်းနဲ့သားနဲ့ကလေးနဲ့ရှိပြီးတော့အကျိုးတရားရသွားတာဒီမက်ကင်ရေရထားကြီးပေါ်မှာပဲတက်စီးတာအတမီရမရှိဘူးအဲ့ဒီမြတ်စွာဘုရားမက်ကင်ရှိပါခြင်းတရားကိုယထာကြီးနဲ့ဥပမာပေးပါတယ်ပြီးတော့အဲ့ဒီမယထာမှာလည်းပဲဘိန်းနှဘိန်းရှိပါတယ်တဲ့ဟိုခေတ်ကတော့အဲ ယထာတွေပါလေဆိုရင်အများအားဖြင့်ဘိန်းနှဘိန်းနဲ့ရှိပါတယ်ဒါတော့ဘယင်တွေတုံးတဲ့စိယထာတွေမှာလည်းပဲဘိန်းနှဘိန်းနဲ့ရှိပါတယ်အဒီမယထာမှာဘိန်းနှဘိန်းဆိုတာတော့အခြားမဟုတ်ပါဘူးကာယိကဝိရိယတစ်မျိုးနဲ့စိတ္တိကဝိရိယတစ်မျိုးပါပဲကာယိကဝိရိယဆိုတာကတွားတွားရထိုင်ရအရိယဘု၄မျိုးလုံးအရိယဘုအသေးစားလေးတွေကိုဖြစ်စေနိုင်တဲ့အမူအရာတွေကိုဖြစ်စေနိုင်တဲ့ ရိုးရိုးဝရိယကိုကာယကဝရိယလို့ခေါ်ပါတယ်ပြီးတော့မိမိရဲ့စိတ်အစဉ်ဟာကိလေသာတွေမွေအောင်လို့ကိုယ်ရဲ့ပေါ်သမျှတွေပေါ်စေပေါ်စေလိုက်ပြီးတော့တစီစီရေးအတွက်အမြဲမပြတ်ကြောင်းရဆိုင်နေတဲ့ဝရိယကိုစေတသိကဝရိယလို့ခေါ်ပါတယ်ကာယကဝရိယကဘိန်းတဘိန်းစေတသိကဝရိယဘိန်းတဘိန်းဘိန်းတဘိန်းတတ်ဆင်ထားတယ်ယထာတို့မြည်ဒီမှာ ဘိမ့်ပါမှလဲပါတယ်လဲပါလဲလူရဲ့ရှိကိုမောင်းလို့ရပါတယ်။ဒါဝိရိယဘိမ့်မဘိမ့်လည်းပဲတတ်ပြလိုက်ပါတယ်။နောက်နေ့ကျမှဘုန်းကြီးအဲ့ဒါကြီးရှင်းပြပါမယ်။တိတာယောပုံစံထုတ်ရမယ်ဆိုလို့ရှိရင်ဆိုရပါဆိုရှင်းရှင်းရဆောက်တဲ့အခါကြွားတဲ့အမူအရာလေးတွေလှမ်းတဲ့အမူအရာလေးတွေခြားတဲ့အမူအရာလေးတွေဖြစ်နေနိုင်တာဟာအိကဝိရိယပဲဒီကြွားမှုလမ်းမှုခြားမှုခေါ်တဲ့အမူအရာလေးတွေကိုပထမဆုံးဖြစ်စေရဲ့ဝိရိယ ကာယကဝိရိယခေါ်တယ်အဲတော့ကြွကျင်တဲ့စိတ်ကလေးတွေကအစအစင်းစင်းအစင်းစင်းပေါ့လေခေါလားကာယကဝိရိယကြောင့်ဖြစ်ပေါ်လာတဲ့မူရာလေးတွေလှရုပ်မူရာလေးခြားရုပ်မူရာလေးတွေအမြဲမပြတ်သွေးမြတ်စွာရှိမှတ်နိုင်အောင်လို့စိတ်အားစိုက်တဲ့သဘောဒီဟာလေးတော့မလွတ်ပြရဘူးပြိတ္တာတော့အဝယ်မခံဘူးဆိုတဲ့အနေနဲ့ပေါ့လေစိတ်အစဉ်လေးကတတ်နေရမယ်စိတ်အစဉ်အမြင့်ကြီးတွေဝင်စေရဘူးဆိုတဲ့အနေနဲ့ပေါ့လေအထူး ပြင်ဆင်ပြီးတော့ကြောင်းရဆိုင်နေတာအဲ့ဒါသီတိတိကဝိရိယခေါ်တယ်။ကာယကဝိရိယကလည်းပဲတပိန်းလဲနေပြီ။သီတိတိကဝိရိယလည်းတပိန်းလဲနေပြီ။ကာယကဝိရိယတပိန်းတပိန်းကဘာဖြစ်လို့ပြောရလဲဆိုတော့အပြင်းထူတဲ့ပုဂ္ဂိုလ်လမ်းမလျှောက်ဘူးမထိုင်ဘူးဒီအမှုရာတွေမပေါ်ဘူးဝိရိယရှိမှဒီအမှုရာလေးတွေဖြစ်နေတာပဲဒါတော့စိတ်တွေမြင့်မြတ်ပြီးတော့သိဉာဏ်တွေဖြစ်ဖို့ဆိုတာနောက်ပိုင်းကပေါ်တဲ့အာယုံလေးတွေမပြတ်တမ်းကြောက်တဲ့အကြောင်းရဆိုင်ပါပဲ ပြင်းလို့မရဘူးအဲ့ဒီဝရိယကတွဲရတွဲရပါနေရပါတယ်ကွာအဲ့တော့ဒီဘိန်းတစ်ဘိန်းတတ်ထားတော့ခဏလက်ကင်ရှစ်ပါးယထာဟာအမြဲတည်းလိမ့်နေတာပဲသူအားကောင်းရင်အားကောင်းသလောက်တွက်နေတာပဲဒါကိုဆိုလိုပါတယ်ဒါတော့ယထာမှာအင်္ဂါတွေရှိပါတယ်အထူးအားဖြင့်တစ်ဖက်ရန်သူနဲ့ရှင်ပြိုင်တိုက်ခိုက်တဲ့အခါမျိုးမှာယထာပေါ်တက်စီးရဲ့တက်စီးပြီးတော့တိုက်ခိုက်တဲ့စစ်သားတွေဟာယထာအပြည့်မြန်သလောက်နောက်လာမကြရအောင်ဆိုပြီးတော့ အပါလံပခေါ်တဲ့မိပြင်းပေါ့မိခုံပေါ့သုတလာမောမတော်ကားရင်မှာဖြူရှင်ဆိုတဲ့ဟာမျိုးလိုပေါ့အဲ့ဒါကတော့ပါနဲ့ဥပမာပေးထားလဲဆိုတော့ရှိပြီတဲ့ရှိတတ်အပါလံဘောတဲ့ရှိဒုစရိုက်တရားမှာဆက်ချင်းကြောက်ချင်းသည်ကိလေသာတွေဝင်မှာဆက်ချင်းကြောက်ချင်းသည်အမှတ်လွတ်မှာဆက်ချင်းကြောက်ချင်းသည်တတ္တထုမယထာဤပါလံဘောမိပြင်းပဲမိခုံပဲတဲ့ဒါလည်းပဲသိအရေးကြီးပါတယ်တော့အဲ့ဒီလို ဥပမာလေးနဲ့တင်စားပြီးတော့မြတ်စွာဘုရားဟောပါတယ်။ဒါလည်းနောက်နေကြတော့အဖြစ်ရှင်းပါဦးမယ်ခွန်ကြီး။အဲဒီဟိရုတ္တပါကိုနောက်နေကြမှာခွန်ကြီးဥပမာလေးနေနဲ့ပြောပါဦးမယ်။ဒီဓမ္မတော့ပါတော့တော့ပါနေတာပါလေ။ပြီးတော့ယထာရဲ့အင်္ဂါဖြစ်တဲ့အဲဒီရှိပါသေးတယ်။စတိယသပြိဝါရဏဆိုတာပါ။စတိအသစတိစွန့်ရဲစွာရှိမှမဟုတ်ဘူး။အသထိုယထာဤပြိဝါရဏအကာပဲ။ဟိုတော့ ကြံသူနဲ့ရှင်ပြိုင်တိုက်ခိုက်တဲ့အခါမှာတစ်ဖက်ကပြစ်လိုက်ခတ်လိုက်တဲ့မြားတို့လှန်တို့မစုဝင်ရအောင်ဆိုပြီးတော့ရှင်သေးရေနွားရေကျွဲရေစသည်ပေါ့လေဒီလိုအရေးတွေနဲ့ကာကွယ်ရပါတယ်အဲ့ဒါကာထားလို့ရှိရင်ညမထိုးဖောက်နိုင်ဘူးပေါ့ခုခေတ်ကားတွေမှာပေါ်ဒီဆိုတာရှိပါတယ်ဟွန်းမိုးရွာတဲ့အခါနှင်းကြတဲ့အခါလေးလေးဦးတိုက်တဲ့အခါမှာတက်တာရအောင်ဆိုပြီးတော့ ကာယံရှိတယ်အဲ့ဒီကာယံတွင်းကဝင်ထိုင်လိုက်သွားလို့ရှိရင်တက်တော့တက်တာလေးပဲကိုယ်အိမ်မှာထိုင်လိုက်သွားတယ်လို့ပဲနင့်တာလည်းမိုးတာလည်းမခံရဘူးလေတာလည်းအေးတာဘူးတာလည်းမခံရဘူးအများမနာတက်တာဒါလည်းပဲအမြဲပြည့်ရှိမှနေလို့ရှိရင်ကိလေသာအပူဓာရောအနောက်ရှက်တည်းကင်းပြီးတော့နေတယ်ဆိုတော့မြတ်စွာဘုရားကတတိကိုယထာရဲ့ကာအနေနဲ့ပေါ့လေတင်စားပြီးတော့တယုတ်ပေါ်မိကြပါတယ် စိတ်ထားမှာစိတ်ပိုင်းတွေပြည့်စုံနေလို့ဘယ်လောက်ပဲခိုင်ခံ့မိမယ်လို့လူတွေခိရောက်ဖို့ဆိုတာမောင်းသူရှိမှလည်းပဲဖြစ်ပါတယ်။ကားဟာလည်းပဲဘယ်လောက်ပဲကောင်းမိမယ်လို့မောင်းသူမရှိဘူးဆိုလို့ရှိရင်ဒီကားမရေရှားတော့လူတွေဒီမရောက်တယ်လို့ပေါ့။ဒါလိုပဲမြတ်စွာဘုရားအခုမောင်းတဲ့ပုဂ္ဂိုလ်တွေမှာပြပါတယ်ဓမ္မဟံသာရတိဘူမိသမာဓိတိပုရိတဝါနဲ့ဝိပဿနာသမာဓိတိอืม ဥပ္ပပါကမဲ့ခေါ်တဲ့ဥပ္ပသနာသမာဓိတိရှေ့သွားရှေ့ရဲ့လောကုတ္တရာမဲ့လောကုတ္တရာသမာဓိတိပေါ့သူဖြစ်မှလူတွေကြီးရောက်တာသူ့မှာကိလေသာကိုအပြတ်ရှင်းနိုင်တာပြတ်ရှင်းပြီဆိုလို့ရှိရင်လူရဲ့ဘေးမဲ့နိဗ္ဗာန်တခါလဲရောက်သွားတော့တာပဲပြီးတော့ဝိပဿနာသမာဓိတိရှေ့သွားရှိတဲ့ပုပ္ပဘာကမဲ့ရှေ့သွားရှိတဲ့လောကုတ္တရာတရားကိုတော့ ယထာဒိမ့်ပဲယထာဒိမ့်လို့ငါဖျားဟောတယ်ဒီလိုမိတ်ကြပါတယ်အဲ့ဒါလည်းမနောက်နေကြမှဖြည့်ရှင်းရတယ်ယသဧတသီသာယာနာအိဋ္ဌိယပုရိသသဝါသဝေဧတိနယာနိနနိဗ္ဗာန်စေဝသံတိကေအမြတ်စွာဘုရားကဒေသနာအဆုံးသတ်ပါတယ်အဲ့ဒီလိုယင်မျိုးအဲ့လိုအစိတ်ပိုင်းကြီးပြည့်စုံပြီးတော့တက်မောင်းတဲ့ပုဂ္ဂိုလ်ပါတဲ့ယင်မျိုးအမျိုးသမီးမှာပဲဖြစ်ဖြစ် အမျိုးသမအမျိုးသားဘာပဲဖြစ်ဖြစ်ရှိထားလို့ရှိရင်ပိုင်ထားလို့ရှိရင်တဲ့ရင်ပိုင်တော့အဲ့ဒီရင်နဲ့လူတဲ့စီတွားနိုင်တယ်လို့ပေါ့ဒီရင်ပိုင်ထားပြီဆိုလို့ရှိရင်ပြီးနေတဲ့နိဗ္ဗာန်ရောက်ဖို့ပါပဲမြတ်စွာဘုရားမိန့်ကြပါတယ်ဒီမှာသံသာတဲ့တူထားပါတယ်ဒီရင်ပိုင်နိုင်တဲ့ပုဂ္ဂိုလ်တွေဟာယောက်ျားသာပိုင်ရမယ်မပါပါဘူးမိန်းမလည်းပိုင်နိုင်တယ်ပြောပါတယ်တော့ပြီးတော့ ယသဣတတိသယာနာအဋ္ဌိယပုရိသသဝါလေမိမနဲ့ယောက်ျားဒီမှာပြောတဲ့နေရာမှာမိမရှည်တန်းထုတ်ထားပြီးတော့မြတ်စွာဘုရားကမိကြတယ်ဒါလည်းထူတာပဲဟွန်းပြင်ပိုင်နေတဲ့ပုဂ္ဂိုလ်ကြီးပဲအတ္တသမခွဲပါဘူးမြတ်စွာဘုရားသူပြည်လောကမှာရဟနာဖြစ်ရေးအတွက်ညီလျော်ပြီးတော့ထက်တဆအထုတဲ့ပုဂ္ဂိုလ်ဟာနတ်ပြည်ရောက်သွားတော့သမဏနာတာအနေနဲ့ အမှန်ချောမောလှပတဲ့နတ်ပြည်အဲနတ်သမီးတွေအမှန်ပြောစရာကောင်းတဲ့နတ်ပြည်ကြီးတွေ့နေရပါမယ်လို့ရည်ရွယ်ချက်မမြောက်တော့တရားကိုအလေးပြုတဲ့အနေနဲ့ပေါ့လေသတ္တမီးတွေကိုစိတ်ဓာမတွေဘလူမတွေလို့ဒီလိုခေါ်တာပါအမှန်ကတော့ဒီလိုခေါ်တဲ့အတွက်ချောမောလှပတဲ့နတ်သမီးတွေဟာစိတ်ဓာမလည်းဖြစ်မသွားပါဘူးဘလူမလည်းဖြစ်မသွားပါဘူးနတ်သမီးဟာနတ်သမီးပါပဲ ဒါတော့သူတို့ဟာဒီလိုအပြောခံရတဲ့အတွက်စိတ်ဆိုးတယ်ဆိုတာလည်းမပြဘူးမပြတဲ့အပြင်မြတ်စွာဘုရားစီနတ်သားလာတဲ့အခါနတ်သမီးတွေအကုန်လုံးနတ်သားနဲ့အတူပါလာတယ်ချင်းချင်းနတ်နာပဲမြတ်စွာဘုရားတရားလည်းပဲချင်းချင်းချင်းနတ်နာသူတို့လာကြတယ်အဲ့ဒါလို့ဆုံမိတ်ချက်ရှိပါတယ်အချိန်ကကြာတော့ဘုန်းကြီးကဆက်လက်ပြီးတော့ဖြည့်ရှင်းဖို့ ချိန်မလုံလောက်တော့အချိန်တော့မှတော်တော်ကုန်သွားပါပြီဒီနေ့ဒါတော့ပဲတော်ကြပါဦးလို့